ခန်းကြီး3အငယ်1မှ9ဟေဗြုန်မြို့၌ဒါဝိဒ်မြင်သောသားတို့တွင် သားဦးကားယေဇရေလမြို့သူ အဟိနောင်တွင်မြင်သောသားအာမနုန်ဒီဒုတိယသားကကရမေလမြို့သူအဘိဂဲလတွင်မြင်သောသားဒံယေလသည်တတိယသားကဂေရှုရရှင်ဘီတာလမဲသမီး မာခာဤသားအဘရှလုံဒီဇုဒ္ဓသားကဟာကိဤသားအဒေါနိယဒီပစ္စမသားကအဘိတလဤသားရှေပတိဒီသတ္တမသားကမြောက်သားတော်ဧကလတွင်မြင်သောသားဣတရန်ဒီထိုသား6ယောက်တို့ကို ဟေဗျုံမြို့၌မြင်၏ထိုမြို့တွင်9နှစ်နှင့်6လမင်းပြု၏ယေရုရှလင်မြို့တွင်အနှစ်33နှစ်မင်းပြု၏ ယေရုရှလင်မြို့၌မြင်သောသားဟူမူကားရှက်မွာရှောဘနာသန်ရှောလမုန်ဒီဟုသော အမီလသမီးဘာတရှေဘတွင် မြင်သောသားလေးယောက်ထိုမှတပါဣဘဟာဣလိရှွာဧလိပလက်နောကနေဖက်ယာဖျာဧလိရှာမာဧလိယဒဧလိဖလက်ဘောင်းကိုရောက်ဒီဤ၍ကားမယားငယ်တွင်ရသောသားတို့ကိုမဆိုဘဲဒါဝိဒ်၏သားများသည် နှမတာမာလဲရှိ၏အငယ်30မှ24ရှောလမုန်သားကယောဘောင်ယောဘောင်သားအပိယအပိယသားယောရှပယောရှပသားယောယံယောယံသားအာဂစီအာဂစီသားယောရှယောရှသားအာမစီအာမစီသားအောစီ ။အိုစီသားယောတန်ယောတန်သားအာခအာခသားဟေဇကိဟေဇကိသားမနာရှေမနာရှေသားအာမုံအာမုံသားယောရှိတီယောရှိသားဦးကယောဟနန်ဒုတိယသားယောယကိန်တတိယသားဇီဒကိသုထသားရှာလုံဒီယောယကိန်သားကယေခေါနိနှင့်ဇီဒကိဒီအချင်းခံရသောယေခေါနိသားကရှာလတေလမာလခိယံ ပေဒါယရှေနဇာယေကမိဟောရှမနေတပိဒီရှာလတေလတာကဇေရုဘဗေလနှင့် ရှိမိဒီဇေရုဘဗေလတာကမေရှုလံဟာနနိနမရှေလောမိတ်နှင့်တကွဟရှုဘအိုဟေလဘေရခိဟာတတိယူရှန်တေတက်ဘောင်း9ယောက်ဒီဟာနနိတာက ပေလတိနှင့်ဟေရှာယဒီဟေရှာယတာက ယေဖာယယေဖာယသားအာနုံအာနုံသားဩပတိဩပတိသားရှေခနိရှေခနိသားရှေမာယဒီရှေမာယသားကဟတ်တုတ်ဣဂလဗာရိနာရိအာဇရိရှာပတ်ဘောင်6ယောက်ဒီနာရိသားကအေလီအောနေဟေဇကီအာဇရိကံဘောင်3ယောက်ဒီအေလျောနေသားကဟောဒယအေလရှိတ် ပေလာယအက္ကုပ်ယောဟန်ဒလာယအာနနိပေါင်းခုနစ်ယောက်တည်း